တမန်တော်ဝုဒ္ဓခန်းကြီး30အငယ်1မှ4ကဲသရီမြို့၌ဣတလီတက်ဟုခေါ်ဝေါ်သောတက်တွင် လူတရားကိုအုပ်ချုပ်သောတက်မှုကော်နေလိအမည်တွင်သောသူတယောက်ရှိ၏ထိုသူသည်မိမိအိမ်တွင် ရှိသမျှသောသူတို့နှင့်တကွဖျားဝတ်၌မွေလျော်၍ဖျားသခင်ကိုကြောက်ရွံ့ခြင်းရှိသဖြင့်လူတို့အားများစွာသောစွန့်ကြဲခြင်းကိုပြု၍ဖျားသခင်ကိုအစဉ်ဆုတောင်းလေ့ရှိ၏တနေ့တနိုင် နေသုံးချက်တီးအချိန်တွင်ဘုရားသခင်၏ကောင်းကင်တမန်သည်ကော်နေလိဟုခေါ်လျက်ရောက်လာသည်ကို ထိုသူသည်ထင်ရှားသောဗျာဒိတ်ယူပါယုံ အားဖြင့်မြင်ရ၏ကောင်းကင်တမန်ကိုစေ့စေ့ကြည့်လျင်ထိတ်လန့်ခြင်းရှိသည်ဖြစ်၍သခင်အဘယ်အခင်းရှိပါသနည်းဟုမေးတော့ကောင်းကင်တမန်ကတင်ပြုသောဆုတောင်းပတနာနှင့်စွန့်ကြဲပေးကမ်းခြင်းတို့သည်ဘုရားသခင်ရှေ့တော်၌ အောက်မေ့စရာဘို့တက်ကြပြီ။9ထိုကြောင့်ယခုပင်ယုပွေမြို့သို့လူတို့ကိုစေလွှတ်၍ပေတရုအမည်သစ်ကိုရသော ရှိမုန်ကိုခေါ်ပင့်လော့။ထိုသူသည်သားရေလုပ်သမားရှိမုန်၏အိမ်၌တည်းနေ၏။ထိုအိမ်သည်ပင်လယ်နားမှာရှိသည်ဟုပြောဆို၏။10ထိုသို့ပြောဆိုသောကောင်းကင်တမန်သွားပြီးမှ ကော်နေလိသည်မိမိငယ်သားနှစ်ယောက်နှင့်တကွမိမိထံ၌မပြတ်ခစားသော လူစုဝင်ဖျားဝတ်၌မွေလျော်သောစစ်သူရဲတယောက်ကိုခေါ်၍ထိုအကြောင်းအရာအလုံးစုံတို့ကိုကြားပြောပြီးမှ ရုပ်ပေမြို့သို့စေလွတ်လေ၏အငယ်9မှ16နေ့ပြန်နေ့၌ထိုသူတို့သည်တွား၍ရုပ်ပေမြို့အနီးသို့ရောက်ကြသောအခါနှစ်ချက်တီးအချိန်တွင် ပေတျုသည်ဆုတောင်းခြင်းငှာအိမ်မိုးပေါ်သို့တက်လေ၏ဆာမွတ်၍အစာဟာရကိုအလိုရှိလျင်သူတစ်ပါးတို့သည် အစာဟာရကို ပြင်ဆင်ကြစဉ်အခါပေတျုသည်ဘဝင်ဖြစ်၍နေသဖြင့်ကောင်းကင်ဖွင့်လက်တီကို၎င်းခြုံတယ်ကဲ့သို့လေးတောင်ချုပ်၍မြေသို့ချက်လွတ်သောတစားသည်မိမိစီသို့ဆင်းသက်လာသည်ကို၎င်းမြင်လေ၏ထိုတစားထဲ၌တားရဲမှဆ မြေ၌ကျင်လေသောသားမျိုးတောတတ်သောတရိษံမျိုးမိုးကောင်းကင်၌ကျင်လေသောငှက်မျိုးတို့သည်ရှိကြ၏စကားအတန်သည်လည်းပေကျုထ၍တတ်စားလောဟုလာ၏ပေကျုကလည်းမဖြစ်နိုင်မှသခင်ညဉ့်ညူးသောအရာနှင့်မစင်ကြဲသောအရာကိုအကျွန်ုပ်သည်တခါတည်းအမျှမစားဘူးပါဟုပြောဆို၏နောက်တဖန်စကားတန်ကားဘုရားသခင်စင်ကြဲစေတော်မူသောအရာကို ညဉ့်ညူးသည်မထင်နှင့်ဟုလာပြန်၏ထိုတို့သုံးကြိမ်မြောက်အောင်လာပြီးလျှင် ထိုတစားကိုကောင်းကင်တဲသို့တင်းရုပ်ပြန်လေ၏အငယ်၁၉မှ23ပေတုသည်မိမိမြင်ရသောဗျာဒိတ်ယူပါယုံကားအဘယ်သို့ဆိုလိုသနည်းဟု တွေးတောဆင်ခြင်၍နေစဉ်တွင်ကိုနေလိစေလွတ်သောသူတို့သည် ရှိမုန်အင်ကိုမေးမြန်းရှာဖွေ၍တကားရှိမှရက်လျက် ပေတရုအမည်တစ်ကိုရသောရှိမုန်သည်ဤမှာတဲနေပါသလောဟုမေးမြန်းဟစ်ခေါ်ကြ၏ပေတရုသည်ထိုပြတိတ်ယူပါယုံကိုဆင်ခြင်၍နေစဉ်တွင်ဝိညာဉ်တော်ကလူသုံးယောက်တို့သည်တင့်ကိုရှာကြ၏ထား၍ဆင်းလော့တွေးတောခြင်းမရှိဘဲထိုသူတို့နှင့်အတူလိုက်သွားလော့အကြောင်းမူကားထိုသူတို့သည်ငါစေလွတ်တော်သူဖြစ်ကြသည်ဟုမိန်တော်မူလျင် ပေတျုသည်ဆင်း၍ငါကတင်တို့ရှာသောသူဖြစ်၏အဘယ်အကြောင်းရှိ၍လာကြသည်ဟုထိုသူတို့အားမေး၏ထိုသူတို့ကလည်းဘုရားသခင်ကိုကြောက်ရွံ့၍ယူလာလူအပေါင်းတို့တွင်အတရေရှိသော သူတော်ကောင်းသည်ဟုသောတမှုကော်နေလိသည်ကိုရောကိုမိမိအိမ်သို့ခေါ်ပင်၍ကိုရောဤစကားကို နားထောင်ရမည်အကြောင်းတန်ရှင်းသောကောင်းကင်တမန်အားဖြင့်ဗျာဒိတ်တော်ကိုခံရပါသည်ဟု ပြန်ပြောကြ၏ပေတုသည်လည်းထိုသူတို့ကိုအိမ်ထဲသို့ခေါ်၍ဧည့်သည်ဝတ်ကိုပြုလေ၏နက်ဖြန်နေ့၌ထား၍ထိုသူတို့နှင့်အတူတော်သည်ဖြင့်ရုပ်ပင်မြို့သားဖြစ်သောညီကိုချို့တို့သည်လိုက်ကြ၏အငယ်24မှ29ထိုနောက်တနေ့၌ကဲသရီမြို့သို့ဝင်ကြ၍ကော်နေလိသည်မိမိအဆွေမျိုးမိခင်ဘုံများတို့ကိုစုဝေးစေပြီးလျှင် ထိုသူတို့ကိုမြော်လင့်လျက်နေကြ၏ပေတုရောက်လာသောအခါကော်နေလိသည်ခရီးဥကြိုပြု၍ပေတု၏ခြေရင်း၌ပြက်ဝတ်လျက်ကိုးကွယ်လေ၏ပေတုသည် သူ့ကိုချီပင့်လျက်ထလော့ငါကိုယ်တိုင်လူဖြစ်သည်ဟုဆို၏ထိုတို့နှုတ်ဆက်၍ဝင်လေသောစုဝေးလျက်ရှိကြသော လူများကိုတွေ့လျင်ပေတုကယူဒလူဖြစ်သောသူတို့သည်တပါးမျိုးသားတို့နှင့်မပေါင်းဖော်မချင်းကပ်အပ်သည်ကို သင်တို့သိကြ၏သို့တော်လည်းညဉ့်ညူးသည် မစင်ကြယ်ဟုအဘယ်သူကိုမျှမခေါ်ရမည်အကြောင်းဘုရားသခင်သည်ငါအားဆုံးမပြသတော်မူပြီးထိုကြောင့်ငါကို ခေါ်ကြသောအခါငါသည်မငင်းမခုန်ဘဲလျက်လာ၏တို့ဖြစ်၍အဘယ်အကြောင်းကြောင့်ငါကိုခေါ်ကြသနည်းငါမေးလူသည်ဟု ထိုသူတို့အားပြောဆို၏အငယ်30မှ33 ကောနေလိကလည်းအကျွန်ုပ်သည်ယခုအချိန်နာဤတိုင်အောင်အစာရှောင်၍သုံးချက်သည့်အချိန်တွင်အိမ်၌ဆူတောင်းလျက်နေသည်ယခုလေးရက်ရှိပါပြီထိုအချိန်၌လူတယောက်သည်ထွန်းတောက်သောအဝတ်ကိုဝတ်လျက်အကျွန်ုပ်ရှေ့မှောက်၌ရပ်၍ကောနေလိတင်ပြုသောပတနာကိုဘုရားသခင်သည်ကြား၍တင်ဆွန့်ကျဲခြင်းကိုလည်းမှတ်တော်မူပြီးထိုကြောင့်ရုပ်ပေမျိုးတို့ဆေလွတ်၍ပေကျုအမိတစ်ကိုရသော ရှိမုန်ကိုခေါ်ပင့်လော့ထိုသူသည်ပင်လယ်နားမှတရေလုတ်တမရှိမုန်ဤအိမ်၌တဲနေ၏ထိုသူသည်ရောက်လာလင်တင့်အားဟောပြောလိမ့်မည်ဟု ပြောဆိုပါ၏ထိုကြောင့်ကျွန်ုပ်သည်ကိုရော့ထံသို့အလင်းမြန်စေလွတ်၍ကိုရောသည်ကြွလာသောအားဖြင့်ကောင်းမွန်စွာပြုပါပြီတို့ဖြစ်၍ဘုရားသခင်သည်ကိုရော၌မှားထားတော်မူသမျှကိုနားထောင်ခြင်းငှာယခုအကျွန်ုပ်တို့ရှိသမျှသည် ဘုရားသခင်ရှေ့တော်၌အသင့်နေကြပါသည်ဟု ကော်နေလိပြောဆို၏အငယ်34မှ38ထိုအခါပေတျုသည်နှုတ်ကိုဖွင့်၍အကယ်စင်စစ်ဘုရားသခင်သည် လူမျက်နှာကို မှတ်တော်မမူလူအမျိုးမျိုးတို့တွင်ဘုရားသခင်ကိုကြောက်ရွံ့၍တရားသဖြင့်ကျင့်ဆောင်သောသူသည်အထံတော်၌မျက်နှာရသည်ကိုငါသိမြင်၏အလုံးစုံတို့ကိုအစိုးရတော်မူသော သခင်ယေရှုခရစ်အားဖြင့်ယံရင်းချင်းတရားဒီဟုသောဧဝံဂေလိတရားကိုဟောတော်မူလျက်ဤဒေလအမျိုးသားတို့အားပေးလိုက်တော်မူသောတရားတော်နှင့်အညီယောဟန်သည်ဗတ္တိဇံတရားကိုဟောသည့်နောက်ဂါလိလဲပြည်မှဆ၍ယူရပြည်အရရတို့၌နှံ့ပြသောအကြောင်းအရာကိုသင်တို့သည်သိကြ၏ထိုအကြောင်းအရာဟုမူကားဘုရားသခင်သည်တန်ရှင်သောဝိညာဉ်တော်နှင့်၎င်း တကိုးတော်နှင့်၎င်း၊နာဇရက်မြို့သားယေရှုကိုဗိသိက်ပေးတော်မူသည်ဖြင့်ထိုသူသည်ဖျားသခင်ဤအခွင့်တော်နှင့်ယေရှုပြုလျက်မာနညှင်းဆဲသောသူအပေါင်းတို့အားချမ်းသာကိုပေးလျက်လှည့်လည်တော်မူ၏အငယ်39မှ43ငါတို့သည်လည်းယေရုရှလင်မြို့မှစ၍ယူဒပြည်တွင်ပြုတော်မူသော အမှုများတို့၏တက်တေခံဖြစ်ကြ၏ ထိုသူကိုတစ်တိုင်၌ဆွဲ၍ကွပ်မျက်ကြလေ၏။သုံးရမြောက်သောနေ့၌ဘုရားသခင်သည်ထမြောက်စေတော်မူ၍လူအပေါင်းတို့အားထင်ရှားစွာ ပြတော်မူမူဘုရားသခင်ခံထားတော်မူနှင့်သောတတ်တည်ခံသည်ဟုသောငါတို့အားထင်ရှားစွာ ပြတော်မူ၏။တေခြင်းမှထမြောက်တော်မူသည့်နောက် ထိုသခင်နှင့်တူငါတို့သည်စားတော့ရကြ၏။ထိုသခင်သည်လည်းအသက်ရှင်သောသူတို့နှင့်တည်သောသူတို့ကို တရားစီရင်သောသခင်ဖြစ်စေခြင်းငှာဘုရားသခင်ခန့်ထားတော်မူကြောင်းကိုလူအပေါင်းတို့အားဟောပြောကြလော့တက်တည်ခံကြလော့ဟုငါတို့အားပြညတ်ထားတော်မူ၏ထိုသခင်ကိုယုံကြည်သောသူရှိသမျှတို့သည် နာမတော်အားဖြင့်အပြည့်လွတ်တော်မူခြင်းကျေးဇူးကိုခံရကြလက်တန့်ဟု၍ပရောဖက်အပေါင်းတို့သည် ထိုသခင်၏တက်တည်ခံဖြစ်ကြသည်ဟုပေကျုမွတ်ဆို၏ အငယ်44မှ48ထိုစကားကိုမွတ်ဆိုစဉ်နှုတ်ကပတ်တရားတော်ကိုကြားနာရသောသူအပေါင်းတို့အပေါ်သို့တန်ရှင်သောဝိညာဉ်တော်သည်တက်ရောက်တော်မူ၏တပါးမျိုးသားတို့အပေါ်သို့တန်ရှင်သောဝိညာဉ်တော်၏ခြေဆုကိုတွန်းလောင်းသောကြောင့်အေပြားလီးခြင်းကိုခံသောသူတည်းဟုသောပေတုနှင့် ပါသမျှသောတပည့်တော်တို့သည်မိမောတွေဝေခြင်းရှိကြ၏အကြောင်းမူကားထိုသူတို့သည်အမျိုးမျိုးသောဘာသာစကားအဖျင်ပြော၍ဘုရားသခင်ကိုချီးမွမ်းသည်ကို ကြားကြလေ၏ထိုအခါပေတျုကငါတို့ကဲ့သို့တန်ရှင်းသောဝိညာဉ်တော်ကိုခံရသောဤသူတို့ကိုဗတ္တိဇံမပေးစေခြင်းငှာအဘယ်သူသည် ရေကိုမြစ်တားနိုင်သည်ဟုဆိုလျက် သခင်ဖျားဤနာမ၌ဗတ္တိဇံကို ခံစေမိအကြောင်းစီရင်လေ၏ထိုနောက်မှပေတုသည်ကာလအတန်ရာနေပါမည်အကြောင်းကို ထိုသူတို့သည်တောင်းပန်ကြ၏